1360ဒုက္ခုနှင့်တည်င်းကျော်လာပြီးဥပုံနေဒီနေ့အလှရှင်များအာယုံဆုံးအလှရှင်များကကွယ်လွန်သူဥမျိုးစဉ်ကိုရည်စူး၍ဥမျိုးစဉ်ဒေါ်လှသန်းမိသားစုတို့ကဒီနေ့အာယုံဆုံးဆက်ကလှူဒန်းတယ်ဒေါ်လှသန်းရဲ့မွေးနေလဲပါနေဆုံးအလှရှင်ကဒကမာကြီးဒေါ်နွယ်ရင်မွေးနေအကြောင်းပြပြီးတော့ ဒေါ်နနွယ်ရင်မိသားစုများကနေစွန်ဆက်ကလှူဒါန်းတယ်အဖျော်ရည်လှူရှင်များကဒေါ်တောင်းကြည်နဲ့ဒေါ်ပုံနှင်းတို့ဖြစ်တယ်ဒါလှူရှင်များအရေးစခပ်ပေးဖို့ပေါ့ဒါဒီနေ့ဆန်လာလှူတာကတမန်ကြီးကတယောက်နိုင်ရေးစခပ်ပေးမပါအောင်ပေါ့ဒေါ်တန့်ဆရာဆန်လှူသွားတယ်တဲ့တရင်ကလာပြီးဥပုံနေဆိုတော့ဝါတွင်းဝါတွင်းဥပုပ်နောက်ဆုံးဥပုပ်ဖြစ်သွားပြီပေါ့ဝါကြောသွားတဲ့ခါကျတော့ဥပုံသမားတွေလည်းမလာဘူးဆိုတော့ ဒါနောက်ဆုံးရဖြစ်သွားရုပ်1263ခုနှစ်တရင်ကျော်လာဆန်း15ရက်တင်ကျော်လာပြီဥပုံနေအကျိုးအလုံးကိုကြီးစီထားသောတရားတော်အကျိုးအလုံးကိုပြည်စီထားသောတရားတော်ဒီဒီတရားဟောပေးပါအကျိုးအလုံးကိုပြည်စီထားသောတရားဆိုတာဘာတရားပါလဲလို့စဉ်းစားကြရရှိတယ်လောကီအကျိုး လောကုတ္တရာအကျိုးမိမိဆန္ဒရှိတဲ့အတိုင်းဆန္ဒရှိတဲ့ပုဂ္ဂိုလ်အကျိုးကိုအားလုံးကိုပြည့်စုံတာတော့တရားဒါနံတပ္ပထတရကံဒါနံဒါနသည်တပ္ပထတရကံအကျိုးအားလုံးကိုပြည့်စုံတတ်၏ဒါနသည်အကျိုးအားလုံးကိုပြည့်စုံတတ်တယ်ပြည့်စုံစေတတ်တယ် အလှရှင်ရဲ့ဆန္ဒရှိတဲ့အတိုင်းမိမိလှူဒန်းတဲ့ဒါနပေါ်မှာအခြေခံ၍ထိုဒါနဖြစ်ပေါ်ဖို့ရန်အတွက်တဒါဝိရိယတတိသမารိပညာခေါ်တဲ့ဣန္ဒြေ၅ပါးစွမ်းအင်ကိုတီမှီပြီးတော့ဒါနဤအကျိုးဟာဖြစ်လာတယ်တဲ့ပဓာတရားလည်းထက်မြက်မယ်ဝိရိယလည်းထက်မြက်မယ်တတိလည်းထက်မြက်မယ်တမာတိလည်းထက်မြက်မယ်ပညာလည်းထက်မြက်မယ် ဒီအိန္ဒြေ၅ပါးစွန့်အင်၅မျိုးပေါ့အဲ့ဒီ၅မျိုးကိုမှထက်ထက်မြင့်မြင့်ရှိပြီးတော့ကုသိုလ်ဒါနပြုမယ်ဆိုရင်မိမိဆန္ဒရှိတဲ့အတိုင်းပဲပြည့်စုံပါတယ်လောကီကျိုးဆိုရှင်တော့သာဝနေရေးရုပ်စိတ်အင်္ဂါအသိပညာအတ္တပညာတွေစစရရပေါ့လောကမှာ လူတကာတို့တဲ့သာလွန်ခန္ဓာကြည့်ကြတဲ့အမျိုးတွေမှာတစ်ထေမျိုးမိမျိုးတွေမှာဖြစ်ပြီးတော့လူမီမီနတ်တမျှရုပ်စိတ်အင်္ဂါတွေခန္ဓာကိုယ်အချို့အစားပြည့်ပြည့်ပြီးတော့စောင့်နေအဖက်ဖက်ကပြည်စုံတဲ့အကျိုးဒီအကျိုးများဟာလောကီလူသားတိုင်းကအလူရှိကြတဲ့အကျိုးတရားတွေပါပဲအဲဒီလောကီလူသားတိုင်းအလူရှိတဲ့အကျိုးအလုံးကို ပြည့်စုံစေတာတော့တရားဆိုတာဒါနာပဲလောကုတ္တရာကျိုးလို့ခေါ်တဲ့ဥခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲကင်းတဲ့နိဗ္ဗာန်တရားဒါလည်းပဲဗုဒ္ဓဘာသာလူမျိုးတွေအလူရှိတဲ့တရားပဲဒါလောကုတ္တရာကျိုးအဲ့ဒီဒါနဆိုတဲ့ကုသိုလ်ဟာတဲ့အဲ့ဒီလောကီအကျိုးလောကုတ္တရာကျိုးနှစ်မျိုးကိုအလှရှင်ရဲ့ဆန္ဒရှိရှိသလောက် ပြီးဆုံးစေတတ်ပါတယ်ဒါကဒါနံသပ္ပထတရကံဘုရားဟောကြားတော်မူတယ်ဒါနံဒါနတိသပ္ပထတရကံအကျိုးအားလုံးကိုပြည့်စေတတ်၏ဘုရားရှင်ကချစ်တယဟန်တို့ဒါနဤအကျိုးကိုငါဘုရားသိတခဲသို့သင်တို့သိမဲ့ဆိုရင်တဲ့မစားပဲလဲလှူနိုင်လိမ့်မယ်မဝုတ်ပဲလဲလှူနိုင်လိမ့်မယ်မနေပဲလဲလှူနိုင်လိမ့်မယ် စားဖို့လှုပ်ထားတဲ့စားစရာတောက်စရာတွေကိုလည်းပဲလှူခံပုဂ္ဂိုလ်တွေကိုလှူလိမ့်မယ်ငါမစားတော့ဘူးလေလှူခံပုဂ္ဂိုလ်လှူမယ်ကိုဝုံဝလှုပ်ထားတဲ့ပင်စင်ထားတဲ့ပစ္စည်းဥစ္စာတွေလည်းပဲမဝုံဘက်နဲ့လှူဒန်းရဲမယ်ကိုနေဖို့စားတဲ့အေရတိုက်တာရင်ရထားတွေကိုလည်းပဲဖော့လှော့လှူဒန်းရဲလိမ့်မယ်ငါဖះရှင်ရဲ့ဒါနာအကျိုးကိုသိသလိုသင်တို့သိမဲ့ဆိုရင်အစစရရဆော့လှော့လှူဒန်းနိုင်လိမ့်မယ် ဒါကြောင့်မို့လက်သိကျင်တဲ့ကဘာတသိဖျက်ရှင်ကိုရောမြတ်အလုံးတော်ဘဝကပါရမီဖြစ်လာတဲ့အခါမှာမိမိအသက်ကိုပြင်လင်ဆော့ဖော်ပြီးတော့လှူဒန်းလာခဲ့တာပါပဲအခြားခြားသစိတ်ရွှေရတနာပစ္စည်းများကိုမဆိုထားနဲ့လေယာကံကြောင့်အရာတိုက်တာဆင်မြင့်ကျွဲနွားအစရှိတဲ့ပစ္စည်းဥစ္စာရတနာတွေကိုမဆိုထားနဲ့မိမိအသက်ကိုပြင်လင်စတေးပြီးတော့လှူဒန်းလာတာပါပဲဒါနအကျိုးကြီးမားလို့တန်တရားထဲမှာတတ္တဝါတွေအကျိုးကိုကယ်တင်ဖို့ရန်အတွက်ပရိတ္တလုပ်ငန်းတွေ လှုပ်လာခဲ့တာပဲဒါနာကုသိုလ်ဆိုတာပရဟိတလုပ်ငန်းပါပဲဘုန်းတော်ပိသအမတအကျိုးများတယ်အမတကျိုးကြီးတယ်ကျိုးလည်းများလည်းများတယ်ကြီးလည်းကြီးတယ်ဘလို့ပုဂ္ဂိုလ်တွေမှာအကျိုးများပြီးတော့အကျိုးကြီးပါသလဲဆိုရင်ခုနပြောလာခဲ့တဲ့တရားဝိရိယတတိသမာဓိပညာအဲ့ဒီတရား၅ပါးကြီးမားသူကအကျိုးကြီးတာပါပဲတရားတရားကြီးမားလေလေဒါနာအကျိုးကြီးလေလေဝိရိယကြီးမားလေလေ ဒါနာအကျိုးကကြီးလေလေတတိစွမ်းအားထက်မြက်လေလေဒါနာအကျိုးကြီးလေလေသမာဓိစွမ်းအားထက်မြက်လေလေဒါနာအကျိုးကြီးလေလေအသိဉာဏ်ပညာကြီးမားလေလေဒါနာအကျိုးကြီးလေလေပဲဒါကြောင့်မို့ဒါနာပြုတိုင်းမရတာ ပြုသူရဲ့တန်တန်မှာဒီအိန္ဒြေ၅ပါးတရား၅မျိုးပေါ်မှာတည်မြင်ပြီးတော့အကျိုးဟာဖြစ်ပေါ်လာတဲ့ကြောင့်မို့တယောက်နဲ့တယောက်ဟာဒါနအကျိုးဟာရခြင်းမတူဘူး ဒီအိန္ဒြေ၅ပါးထက်မြက်ဖို့ချင်းမတူလို့ပဲဒါနာကျိုးကသိရကြည့်တယ်ဒါနသဗ္ဗတတရကံအခုဘုန်းကြီးတို့ဗတ္တကဘာကနေပြီးတော့အတိတ်ကိုပြန်ရေတွက်လိုက်တဲ့အခါမှာ62ကဘာရဲ့အထက်မှာဝိပဿနာဆိုဘုရားဆိုတာပွဲတော်မူတယ်62ကဘာအထက်ဝိပဿနာဆိုဘုရားပွဲတော်မူလာတဲ့အခါမှာမြတ်စွာဘုရားရှင်ရဲ့ခမဲတော်ကဘုရင်ကနေပြီးတော့ ဘုရားမရှိသောတန်ဃာတော်များအတွက်ပစ္စည်း၄ပါးကိုတာဝန်ယူပြီးတော့လှူဒန်းလာခဲ့တယ်ပြည်သူလူထုလှူဖွေးဖို့မရဘူးအဲ့တော့နှစ်ပေါင်းများစွာဝိပဿနာမြတ်စွာဘုရားရှင်ရဲ့ခမဲတော်ဘယင်ကြီးကိုတော်တိုင်းသာသနာတော်အတွက်ပစ္စည်းလေးပါးကိုတောင်းဝန်ယူထပ်ဆောင်လာတဲ့နောက်ပိုင်းကျတော့ပြည်သူလူထုကိုလည်းပဲလှူဒန်းခွေသူပြေးလိုက်တယ်။အဲအဲ့ဒီခါကျတော့ပြည်သူလူထုတွေကလည်းပဲသရတရားရှိတဲ့အလျောက် ကုသိုလ်တွေပြုကြတာပါပဲအထူးသဖြင့်ဒါနာကုသိုလ်ပြုကြတာပါတော့ရှင်ဘုရင်လည်းဒါနာကုသိုလ်ထပ်ထပ်ပြုပြည်သူလူထုလည်းဒါနာကုသိုလ်ထပ်ထပ်ပြုဘုရင်နဲ့ပြည်သူလူထုဟာသူတပြန်ကိုတပြန်ဒါနာတွေအပြိုင်ဆိုင်ဖြစ်လာကြတယ်ရှင်ဘုရင်ကငါလှူတဲ့လောက်ပြည်သူလူထုမလှူနိုင်ဘူးရှင်ဘုရင်လှူတဲ့အလှူတွေမှာလူထုကသွားပြီးတော့လေးလာပြည်သူလူထုလှူတဲ့အလှူမှာရှင်ဘုရင်ကလာပြီးတော့လေးလာအဲ့တော့သူထက်ငါက မာနသဘောမဟုတ်ဘူးအဲ့ဒီအိန္ဒြေ၅ပါးထက်မြက်အောင်ပြုပြင်ပြီးတော့ဒါနကိုကြီးကြီးကျယ်ကျယ်ခန်းခန်းနာနာပြုပြင်ပြီးလှူဒန်းတာပါပဲသူတပြန်ကိုတပြန်ဒီလိုဒါနလူဘောကြီးကျင့်ပါလာလိုက်တာနှစ်နှစ်ချီပြီးတော့ဖြစ်ပေါ်လာတဲ့အခါကျတော့တနေ့မှာပြည်သူလူထုဒါနအလှူဘောကြီးကျင့်ပါတဲ့အခါကျတော့ရှင်ဘရင်လှူတာထက်ပစ္စည်းတစ်ခုလိုနေတယ်တဲ့ပြားကြီး ပြားရည်ဆိုတာမကြုံမခက်ရသေးတဲ့အစိမ့်ဖြစ်တဲ့ပြားရည်ပေါ့ပြားလက်ဘုတ်ပေါ့အဲ့ဒီပြားရည်တစ်ခုလိုနေတဲ့ဒီမြင့်ပစ္စည်းတွေကတော့အလုံးပြည့်စုံတယ်အဲ့ဒီမကြုံမခက်သေးတဲ့ပြားရည်အစစ်စစ်တက်လက်ဘုတ်လောလောလာလာပြားရည်ကိုလှူကျင်တာနဲ့ပြည်သူလူထုတွေကသူတို့အသိအဖွဲ့လူတွေတိုင်ပင်ပြီးတော့ငွေတစ်ထောင်ပေးပြီးတော့ပြားရည်သွားဝယ်ခိုင်းတယ်ကြက်လက်ဘုတ်ထက်ကပေါ့ ပြတ်လဘုတ်ကောဘခိုင်းတာပေါ့တမနဲ့လို့မြုပ်အပြင်ဖက်မှာစောင့်နေတာတော်လေးနေမိတဲ့ခါကျတော့ကြည်တော်သားတယောက်ရွာစားထံအခွန်ဆက်ဖို့မျိုးကိုလာတဲ့အခါမှာအဲ့ဒီကြည်တော်သားကသူ့မှာနှုတ်တန်အုပ်တလုံးပါတယ်နှုတ်ပါလာပါလေနှောက်နှုတ်ပါလာပါအဲနှုတ်အုပ်တလုံးပါလာပြီးတော့လမ်းလာရင်းနဲ့လမ်းကြတဲ့နေရာမှာပြောက်အောင်တအောင်သွားတွေ့တာပေါ့ ပြတ်အုပ်တုံသွားတူတာနဲ့ပြားတွေဖယ်ရှားပြီးတော့ဒုတ်၆ကြီးနဲ့တကွာအဲ့ဒီပြတ်လုံဘုံကြီးပြတ်အုပ်ကြီးကိုထမ်းပြီးတော့လာတယ်လမ်းကြားမှာသူကသစ်ကိုင်းတကိုင်းမှာပြတ်စွန့်နေတဲ့ပြတ်အုံကြီးသူယူတော့လာတယ်အဲ့ဒါသူမှနိုဒန်ရတိုးပြတ်လဘုံကတခုတခုထမ်းပြီးတော့လာတဲ့ခါကျတော့ခုနကပြတ်လဘုံလူရှိနေတဲ့အလှရှင်ပြည်လူလူတွေကလည်းပဲအဲ့ဒီမှာဆင်သက်သွားဆောင်နေတာနဲ့ ဒီခင်ဗျားမှာပါတဲ့တက်လို့ပုဂ္ဂိုလ်ရောက်နိုင်ကျွန်တော်တို့ရောက်ပါတရားပြေးပါရစေဝဲတယ်ကြည်တော်သားကသူစဉ်းစားတယ်ဒီပြက်လို့ဘုရားငွေတမန်းတော့မတန်ဘူးငွေတမန်းတော့မတန်တာဒီပြက်လို့ဘုရားငွေတရားပြေးတော့သူဝဲတယ်သူ့မှာပတ်သက်တော်တော်များပေါ်နေသလားမသိဘူးငါမရောက်သေးဘူးစိတ်ခေါ်ထားမှဆိုပြီးတော့မရောက်နိုင်ဘူးနှစ်ကြပြေးပါရစေသုံးကြပြေးပါရစေ ခါလဲအဲ့ဒီဇစ်တွေမြင့်မြင့်မြင့်ပြီးတော့ဟောလည်းပဲဇစ်တွေတင်တင်လာလိုက်တာဒီလည်းဇစ်မြင့်ပိပိပဲနောက်ဆုံးမှငွေတစ်ထောင်စီငွေတစ်ထောင်ပုံပြီးတော့ရောငွေတစ်ထောင်ပေးပါရစေဒီပြတ်လို့ဘိုးတော့ကျွန်တော်ရောက်ပါပြီးတော့ကြည်တော်တာသူစဉ်းစားတယ်ငွေတမန်တောင်မှမတန်တဲ့ဒီပြက်လို့ငွေတစ်ထောင်ထိပေးဒီလူများယူများယူနေလားမိမတော်မယ်ဆိုတော့ခင်များယူများယူနေသလားဒီပြက်လို့ဘိုးဟာ ကာလတန်ဖိုးအပြင်ငွေတမတ်တောင်မှမတန်ဘူးခင်ဗျငွေတစ်ထောင်ပဲခင်ဗျငွေထားစရာတော့မရှိဘူးလားဘယ်လောက်ထိငွေတွေဘယ်လောက်ထိချမ်းသာနေတာတုံးတို့နေဘူးအရာဝယ်စကားပြောတာနဲ့ဝယ်သမားကဒီလိုမဟုတ်ပါဘူးဒီနေ့ဝိပဿနာဖျားမှုရှိသော6000 8000တော့သံဃာတော်များကိုဒီနေ့ကျွန်တော်တို့ဆွန့်လုပ်ပြလှူဒန်းဖို့ရှိပါတယ်ဝိပဿနာဖျားမှုရှိသောသံဃာတော်6000 8000တော့သံဃာတော်များကိုဆွန့်လှူဒန်းတဲ့နေရာမှာဒီပြတ်လို့ဖို့တစ်ခု လိုအပ်နေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီမှာလာပြီးတော့ပင်မဆင်းရဲခံပြီးတော့လာရှာဖွေလာပြီးတော့ဝယ်ရခြင်းဖြစ်တယ်ပြီးတော့ဒီလိုဆိုရှင်ကျွန်တော်ကုသိုလ်ပါဝင်နိုင်ပါသလားဟာပါဝင်နိုင်ပါဒါပေမဲ့ကျွန်တော်ဒီဥက္ကဋ္ဌကြီးသွားပြီးတော့မေးပါရစေလှူလှူမှန်းတိုင်းပြေးပြီးတော့သွားမေးဒီလိုဒီလိုပဲကြည်တော်သားတဲမှာတော့ပြက်လဖို့ပါလာတယ်ကျွန်တော်တို့လိုတဲ့ပြက်လဖို့ပါလာပြီသူကမယောင်ပဲနဲ့သူလှူရှင်တော့ပြောပါတယ်သူ့အလှူပါဝင်စေနိုင်မလားဟာရလိုက်ရလှူပါမယ်ဆိုရင်ပါဝင်ပါစေဆိုပြီးတော့ သွားပြောရှိသောသားကိုအလှမှန်တာခေါ်လာပြီးတော့သင်ပါဝင်လှူဒန်းနေပါတယ်သူတို့ကကျွန်တော်မရောက်ပါဘူးကျွန်တော်လှူပါရစေဆိုပြီးတော့ရွာသားကိုပြေဖို့ယူလာတဲ့အနုဒန်တအုပ်နဲ့ဒီပြက်လက်ပုတ်နှစ်ခုကိုရွှေခွက်ထဲကိုနိုဒန်တွေထက်ပြက်လက်ပုတ်အကြီးတွေညှစ်ထည့်ပြီးတော့ဒီအလှူဒါနပုံရိပ်မှာ6000 8000တော့ဖះမှုရှိတော့တန်ဃာတော်ရှင်မြတ်များအတွေ့ဖြိုရည်ပေါ့ နှုတ်တန်းပြားလဘဖြော်ရည်ပေါ့ရွှေခွဲတဲ့ထိုက်ပြဖြော်လိုက်တာနည်းနည်းမှန်းကြည့်ပါဘုန်းတော်ပိသနှုတ်တန်းအိုးဆိုတာလည်းပဲခုဒီမှာရှိတဲ့ဖလားလောက်ရှိမှာပေါ့လေအများဆုံးတော့အိုးပြားလဘဆိုပြားအောင်တော့သိလို့မရှိပါဘူးအဲ့ဒီပြားအောင်ကညှိထုတ်လိုက်တဲ့ပြားလို့ပြားရည်နဲ့နှုတ်တန်းကိုဖြော်ပြီးတော့လှူဒါန်း6000 8000တော့သံဃာတော်ကလှူဒါန်းတာမကုန်ဘူးလေဘုန်းတော်ပိသ အဲ့ဒီ6000 8000သောတန်ဃာတော်များလဲဝါဝါလင်းလင်းအာဘတရားတော်ပါပြီတန်ပါပြီလို့တတ်မြင်ရတယ်ဒီနုဒ္ဒန်နဲ့ပြတ်လို့ဖြိုယူတောက်တာပုပ်ပိပုပ်ပိရတော်ပါပြီတန်ပါပြီလို့သူတော်ကောင်းရင်ဆိုတာလည်းအများကြီးတော့သုံးမှာဖန်ခွနဲ့တစ်ခွဲရောက်ဆိုပါတော့လေခုဖန်ခုခေတ်မှာပေါ်တဲ့ဖန်ခွတစ်ခွဲဖြိုယူတွေကျွေးတဲ့ဖန်ခွများလို့ပေါ့ဒီစက်ကြည့်ရင်လည်းကြည့်မှာပေါ့တပတ်တစ်ခွက်ကတ်တာနော်6000 8000သောတန်ဃာတော်များကိုဒီပြတ်လို့ဘုန်းနဲ့နုဒ္ဒန်ဖြိုယူလှူလိုက်တာမကုန်ဘူးလေဘုန်းတို့ပြည်သား ဘာကြောင့်မကုံတာတော့ဘုလိုပိဿဒီကြည်သောจิตတော်သားရဲ့ကြည်ညိုကြည်မာသောတရားတရားအစွမ်းလာတိကြောင့်အာဩဘွယ်ကြတယ်လှူလို့မကုံပိတ်လို့မကုံနိုင်ဘူးဆိုတာဒါဟုတ်ဆိုလို့လေဘလောက်မှမမြညာတော့လဲပဲခတ်ခတ်ပြီးတော့တန်ဃာတော်ရှင်ညာမြောက်ကိုဒီလိုလှူလှူလှူလိုက်တာခွက်ထက်ကမကုံဘူးတဲ့ဘာကြောင့်ပါလဲအလှူရှင်ပုဂ္ဂိုလ်မှာရှိနေတဲ့ သာသနာတော်ကိုကြီးညိုတဲ့ဖယားမှုရှိသောသံဃာတော်ကြီးညိုတဲ့တထာဝိရိယတတိသမာဓိပညာစွန့်အင်၅မျိုးခုလိုပြသတရားတရားအသိဉာဏ်နဲ့နဲ့တော့ယုံကြည်မှယုံကြည်မယ်ဒါထူကြသောတရားပညာသည်ထူကြသော အကျိုးကိုပေးတာသည်ဒါလေးနားလည်ထားဖို့ညီငါတို့ကထိုက်ပြီးအားလျော်စွာဟောဖူးတဲ့တရားတွေရှိပါတယ်အလှရှင်ရဲ့ ကြီးမားသောတရားပညာစွမ်းအားရောက်လဲပါတယ်။ဖယားရှင်ရဲ့မနှိုက်ရှင်နိုင်လောက်သောတကုအစွမ်းလဲပါတယ်။နှုတ်ခုရုပ်ပြီးတော့ပါတယ်ဒီမှာနော်။ရင်ကစပင်ဖျားပြီးတော့ဒူတယ်မြို့သမီးစပင်တွေပြန်ပေါက်လာတယ်ဒါကြားဖို့တယ်မဟုတ်လား။ပေါင်သားကိုလှိပြီးတော့ထူတာပေါင်သားတွေပကတိပြန်ပေါ်လာကြားဖို့တယ်မဟုတ်လား။ဒါတရားဝိရိယတတိသမารီပညာစွမ်းအင်ရဲ့ထိုင်မြဲသူများမှာသူမတူအောင်ထုခက်လွန်လွန်လွန်ကဲထုရအကျိုးတွေဟိုအတိတ်ဘဝကို ဟိုးအနာဂတ်ဘဝကိုမလိုက်ပဲနဲ့ပစ္စုပန်ဘဝမှာသာလင်ထူခြားသောအကျိုးကိုဒါနာကပေးတယ်ဒါနံတပ္ပထတရကံဒါနသည်အကျိုးအလုံးကိုပြီးစေနိုင်တယ်လို့ဖះဟောတော်မူတယ်ဘုန်းတော်ပိသက်ဒီမှာမလှူဘူးတဲ့ပုဂ္ဂိုလ်တွေမရှိအားလို့ဒီအကြောင်းကိုကိုယ်ခွနေတဲ့တခါတခါမှလေသွန်ကောအကုသင်္ကာတွေလှူတယ်ဝါစုသင်္ကာကထေသင်္ကာလှူတယ်ဒီကြောင်းကြီးတွေလှူတယ်စိတ်ပစ္စည်းလေးပါလှူတယ်အဲမလှူဘူးတဲ့လူဘယ်သူမှမရှိဘူး အားလို့အလှူရှင်တွေဒါနရှင်တွေကြီးပဲဒါကြောင့်မို့မိမိရဲ့စိတ်ကလေးကိုအလှူလုပ်တိုင်းလွတ်တိုင်းမှာပြုပြင်ဖို့ဒါကိုပြုပြင်နိုင်ဖို့ရတဲ့ဘုန်းကြီးတို့ကတတိပေးပြီးတော့လန့်ညွန်ပြီးတော့ဟောရပြောရတယ်တဒါဝိရိယတတိသမာဓိပညာဒီစွမ်းအင်၅ပါးထက်မြဲရင်အကျိုးကြီးမားကြောင်းဘုရားကဟောကြားတော်မူတယ်ခုကြည့်ဒီအမျိုးကောင်းသားကြေတော်သား အဲနှုတ်တန်တအုပ်နဲ့ပြားရည်ကိုဖြော်ပြီးတော့ထူထမ်းလိုက်တာ68000ကျော်8000တော်တန်ဃာတော်များဖုံးပစ်လို့မကုန်ဘူးတဲ့အဲ့ဒါကြည့်တတဘလောက်ကြည်မှအကျိုးဘလောက်ထူဆန်းတယ်လဲဆိုတာဒါကြောင့်မို့လှူရင်တန်းရင်လှူတိုင်းရင်မကုန်ဘူးပုံလို့ပြပြလှူတိုင်းရင်မကုန်ဘူးလှူတန်းဖို့လိုပါတယ်နော်ဘလို့လှူတန်းမလဲတထာတရားကိုမွေးမြူရတယ်သာသနာတော်ဟာဒုတောင်ဝင်ပဲပစ္စည်းလေးပါးဟာ တို့တခါတခါမပေါ်မှာတည်ပြီးနေတဲ့သာသနာတော်ကြီးပွားတိုးတက်ဖို့ရန်အတွက်တို့တောင်းပဲဟောသာသနာတော်ကြည်ညိုတဲ့တရားတရားရှိရတယ်ဝိရိယသာသနာရေးနဲ့စာရေးကုသိုလ်ကောင်းမှုတရားကိုထပ်ထပ်လုပ်ရတယ်မဆုံးနှင်းစရာဘူးထပ်ထပ်လုပ်ရတယ်ငါဘာတောင်းရှိတယ်ဝါစုသင်္ကန်းလူကိုတောင်းရှိတယ်ပခေသင်္ကန်းလူကိုတောင်းရှိတယ်ကြောက်ဆောက်ဖို့လူတောင်းရှိတယ်စိတ်ပစ္စည်းစတဲ့အစစရရသံဃာတော်များအတွက်ငါမှတောင်းရှိတယ်ဟာဝိရိယအမျက်အဆိုင်နေရတယ်တတိ သံဃာနုတ္တိဘဝနာတရားသံဃာကုံဗုဒ္ဓကုံဓမ္မကုံသံဃာကုံယတနာသုံးပါးဂုံကျေစုကိုအမြဲတမ်းတတိယနေရတယ်တတဝိရတတိသမာဓိယတနာသုံးပါးနဲ့ဆက်စပ်ကုသိုလ်ကောင်းမှုမူရဲ့စိတ်နှလုံးထဲမှာနှလုံးအိမ်ထဲမှာတခါတည်းမှန်မှန်နိုင်ကြီးများနဲ့ရိုက်ပင်ထားတဲ့ကဲသို့တည်ငြိမ်ပြီးတော့ထပ်တာရတယ်သမာဓိစွန့်အင်သာသနာတော်ကြည်ညိုတဲ့သမာဓိစွန့်အင်ရာ မှန်မယ်နာကြီးမြတ်နဲ့ရိုက်ထားသလိုမိမိရဲ့နှလုံးသွင်းထဲမှာတိမိပြီးတော့တမာတိစွမ်းအားထားရတယ်။ပညာကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်ပဲ။ရှိရှိသောသူတော်ကောင်းတွေလည်းပဲသာသနာတော်ဒီလိုဆောင်ရွက်လာခဲ့တဲ့ဒုလက်ကုဒုတာဝန်ပဲဒုပခုတ်ပေါ်ရောက်နေတယ်။ဒုခေါင်းပေါ်ရောက်နေတယ်။သာသနာတော်ကိုလှူဒန်းတဲ့ကုသိုလ်ကောင်းမှုဟာအာလာအတကြီးနေမဖြစ်ဘူး။ဖြစ်လျာဘဝတန်တရားမှာလောကီလောကုတ္တရအကျိုးနောက်ဆုံးနိဗ္ဗာန်အကျိုးဒီဒီအကျိုးကပေးနိုင်တယ်လို့ကိုယ်ပိုင်ညာသိပညာ ဉာဏ်လည်းရှိရတယ်အဲ့ဒီစွန့်အင်၅မျိုးကြည့်ကြရင်ကြည့်ကြတဲ့လောက်ပဲအကျိုးများတယ်ခုနကပေးတာဒီကနေ့လှူတဲ့ဒကမကြီးဒေါ်နွန်ွဲ့ရဲ့မိသားစုကသူ့အိမ်မှာကိုတန်ခါပါ40ကျော်ရှိတယ်နေတဲ့ဆွန့်လှူတာ40ကျော်ရှိတယ်နဲ့တာမဟုတ်ဒကမကြီးအိမ်ဆွန့်လာဖေးတဲ့ပုဂ္ဂိုလ်ကမရမရှိဘယ်ကိုတော့ကြွားကြွားကြွားတဲ့ဆွန့်နဲ့ဟင်းရတော့ရတာပါပဲကွာအဲတန်ခါတော်များဆွန့်ခံပြီးလို့7နှစ်ကျော်မှအိမ်မူကိစ္စတွေလောက်ရတယ် အဲ့ဒီ9နိုင်ရလာလောက်ကနေပြီး10နိုင်ခွဲ9နိုင်လောက်ကနေပြီးတော့တခါ17နိုင်အတွင်းမှာဆွန်လောက်ရကိစ္စဒီမိသက်သူတို့ကအဲ့မတတ်တောင်းကြီးတယ်အဲ့ဒါနောက်တနေ့အတွက်ထမှဒီနေ့ပြီးနောက်တနေ့ထထမှပြီးတော့လောက်နောက်ဥမြသောင်းဆိုတကားတည်းရှိသေးတယ်ဥမြသောင်းအိမ်မှာ80ကျော်ရှိတယ်တန်ခါ80ကျော်ရှိတယ်အဲ့ဒါကြီးအာဒီဒီရကမှနိုင်ငံဘုန်းကြီးတော်နာမပေးထားတယ်ဝိသခာလို့အနတပိန်လို့ဒီတက္ကမကြီးကဝိသခာနဲ့တူတယ်တန်ခါတော်များပေါ်မှာအမတန်သရတရားကြီးမားတယ် ဆော့တဲ့ခုသာမဟုတ်ဘူးဒီပြင်ဟာလည်းပဲအမတန်ကြောက်ကြဆိုင်တယ်တန်ခါတော့နေထိုင်မကောက်ရင်အမတန်ကြောက်ကြဆိုင်တယ်ဥညာသားဒီတိုင်းပဲအေးသာသနာတော်နဲ့စား၍ကုသိုလ်ကောင်းမှုနဲ့မွေးလျော်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေပဲဒါကြောင့်မို့ခုပြောလာခဲ့တဲ့စွန့်အင်၅မျိုးသတိထားဖို့လိုအပ်တယ်ဒီကြေတော်သားလေးဟာခုဝိပဿနာဖျားမှုရှိသောသံဃာတော်6000 8000တော်သံဃာတော်များကိုဒီပြည့်ရည်ကိုထူထမ်းခဲ့တဲ့ကုသိုလ်ခံကြောင့် ဘဝပေါင်းများစွာကဘာနဲ့ကြည်ပြီးတော့လူဘဝနတ်ဘဝတွေမှာအစုံစင်အစုံစံခံစားရပြီးနောက်ဆုံးဂေါတမမြတ်စွာဘုရားရှင်လက်ထက်မှာပဝတိပြည်မှာတထေမျိုးမှာလာဖြစ်ပြီးတော့ပုပ္ပဝါဒအမျိုးသမီးရဲ့ဝတ်မှာပြိဿန်တွေလာနေတဲ့ရှင်သီဝလိအလောင်းဆိုတာဒီပုဂ္ဂိုလ်ပဲဘုလို့ပြိဿရှင်သီဝလိအလောင်းလားဒီပြရည်ကိုထုတ်ခွဲဖို့တဲ့ကုတုရှင်သီဝလိရှင်သီဝလိဆိုတာကြားဖို့တယ်မလားပုံပါလေနော်ရှင်သီဝလိရုပ်ရုပ်ပုံလေးကို ဆောင်ကားရင်လလပါတိုးတယ်ဆိုတော့လူသားတွေမြို့သမီးတွေမှာဘုန်းကြီးတွေမှာတော့ဆောင်ကားရှိတဲ့ရှင်သေဝလီရုပ်ကိုဒါဟုတ်ချင်မှဟုတ်မှာပေါ့တဒါဝိရိယတတိသမารိပညာဆိုင်ရှင်တော့ကြီးပွားတာပါပဲဟုတ်လားရှင်သေဝလီရုပ်ပုံကြီးကိုဗဇာတ်ထက်ငုံထမ်းရတော့လည်းပဲကြီးပွားချင်မှကြီးပွားမှာပါနော်ရှင်သေဝလီအလောင်းယဟန္တာဖြစ်တော်မူတာပါပဲရှင်သီဝါလိရှင်သီဝလိပါတဲ့နေရာမှာမဆင်းရဲဘူးယဟန်တန်ကတော့များခရီးကြွားတော်မူပြီဆိုမြတ်စွာဘုရားရှင်ရှင်သီဝလိထည့်လိုက်တယ် ဆွန်ရည်ကောင်းရဲ့ခက်ခက်မှာဆိုလို့ရှင်ပီဝလိပါရင်သံဃာပေါင်းဘဏ္ဍထောင်ပဲဘဏ္ဍတောင်းပဲကြွကြွဆွန်ကွန်အလုံးပြည့်စုံတယ်ရုပ်စွာဆုံးသစ်ပင်အောင်မှာဆွန်သွားရရင်ဆွန်ရတယ်ခုလိုပြီးသားဟိုးသက်ကံတရာကြီးမှာခရီးသွားနေညသွားလည်းပဲရှင်သေဝလိဆွန်အလို့ရှိတဲ့အခါမှာတန်တာရင်ဆွန်ရတယ်ကြည့်ကြည့်နော်လွန်ခဲ့တဲ့62ကဘာထက်ကပြားရည်နဲ့နှုတ်တန်းကိုလှူခတ်ဖူးတဲ့ကုသိုလ်ခံကြောင့်ကဘာပေါင်းများစွာကျူးပစ်လိုက်တဲ့အပြင်လက်ရှိပြစ္ဆုတ်ပံဘဝမှာ ယဟန္တာဖြစ်တဲ့ဘဝမှာတောင်းမှပဲယဟန္တာဖြစ်တော်မူတယ်ကိလေသာကိုခံပြီးယဟန္တာဖြစ်တော်မူတဲ့ဒါနကုဒုခံရောက်ခြင်းလင်းလူဘဝနန်းဘဝတွေမှာအစုံစံခံစားရပြီးနောက်ဆုံးနိဗ္ဗာန်ဝင်သွားတယ်ဒါကိုဘာခေါ်တယ်လဲဒါနံသပ္ပထတရကံဒါနသည်လောကီလောကုတ္တအကျိုးအလုံးကိုပြီးစေနိုင်သည်လို့ရှင်တော်ဝလီအလောင်းတော်ပဲပြရည်လိုတဲ့ပုဂ္ဂိုလ်ဟာနော်ဒါရမို့ကြကြစဉ်းစားရတယ်အလှူဒါနကုသပြင်အထူးပြုပြင်ရတယ်မိမိစိတ်ကလေးကို လက်ရှိခြေနေတဲ့တရားတယောက်ပြန်မွန်းမှန်တရားဝိရိယတတိသမတိပညာစွမ်းရင်ပြန်မွန်းမှန်သာသနာတော်အတွက်တို့မှတောင်းရရှိတယ်ရှိရှိသူတော်ကောင်းတွေများလည်းပဲလက်စစ်ကမ်းပြီးတော့သာသနာတော်ကိုထဆဆောင်လာခဲ့တယ်တို့တောင်းဒီကနေ့ရောက်ပြီတို့ပခိုးပေါ်တို့ခေါင်းပေါ်ရောက်နေပြီတို့တောင်းရှိတယ်လို့ဒီစွမ်းအင်၅ပါးနဲ့ဆက်တစ်ထက်တစ်မြတ်မြတ်သာသနာကိုပြညိုရင်ဖုန်းတို့ဒကာဒကာမများပိစုတ်ပံဘဝမှာလည်းပဲစားလို့လည်းမကုံလှူလို့လည်းမကုံပိတ်လို့လည်းမကုံဖြစ်ပါလိမ့်မယ်နော် ပြောပါလိမ့်မယ်။နောက်တာမလွန်ဘဝဒီမှလည်းပဲဒီတိုင်းကျုပ်တွေအများကြီးကျုပ်ရှိပြီးတော့ဘယ်ဘဝရောက်ရောက်ချမ်းသာတဲ့သူပတိဘဝဒီမှာသာနဲ့ဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်ဝင်သွားပြီးတော့ယဟန္တာဖြစ်နိဗ္ဗာန်ဝင်သွားရမယ်လို့သဘောပေါက်နာလည်းပြီးတော့ဒါနံသဗ္ဗထတရကံဒါနံဒါနတိသဗ္ဗထတရကံအလှရှင်များရဲ့ဆန္ဒအတိုင်းအကျိုးအလုံးကိုပြည့်စုံစေနိုင်၏လို့မြတ်စွာဘုရားဟောကြားတော်မူတဲ့အတွက်ကြောင့်အလုံးသောပိဋကပေါ်သူတော်ကောင်းတို့သည်မိမိတို့ပြုခဲ့သမျှသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် သာသနာရေးနဲ့စာရေးပြုလုပ်ရတဲ့ဝေယဝိစာကုသိုလ်တရားဟောရတဲ့ကုသိုလ်တာတရားနဲ့ရတဲ့ကုသိုလ်အလုံးတို့ဟာဒီလိုထွက်အကျိုးအလုံးကိုပြည့်စုံနိုင်သောဒါနကုသိုလ်တရားတွေပါကလားလို့မိမိပြုတဲ့ကုသိုလ်ကောင်းမှုကိုအစဉ်အမေ့လျက်ပြုခတ်သမျှသောကုသိုလ်ဆောင်တာတိကြောင့်အိုခြင်းနာခြင်းသိခြင်းကင်ရန်ဖြစ်သောအငိဋ္ဌနိဗ္ဗာန်တရားတို့တရားများကိုလွယ်ကူသောအသိဉာဏ်နဲ့အားလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း ကဲဒီစချပေးမယ်အရှင်ဖယားတပည့်တော်တို့သည်အကြောင်းပြုကအကျိုးရဟုလက်ခံယုံကြည်သိမြင်တတ်သောကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်ကိုလက်ကင်ထား၍ တန်တရားဝဆင်းရဲမှလွတ်မြောက်ရာဖြစ်သောမြတ်နိဗ္ဗာန်ကိုမိတ်ညာဖုန်ညာဖြစ်လင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုံးတန်သော ချမ်းသာမြတ်ကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုသ္တိလတော်မြတ်ကိုခံယူဆောက်တည်ပြီးလျင်ဥမျိုးစဉ်ဒေါ်လှသန်းမိသားစုတို့ကယနေ့နံနဲ့ အာယုဆွမ်းကို၎င်းဒေါ်ရင်ရင်နှွက်ဤဝိတ္တိမင်္ဂလာကိုအကြောင်းပြု၍ဒေါ်နှွက်နှွက်ရင်တို့ဤမိသားစုတို့ကနှိတ်ဆွန်းကို၎င်းညဏ်ဖြော်ရည်ကိုမူဒေါ်တောင်းကြည်ဒေါ်ပုံနှင်းတို့က၎င်းတထာကြည်ဖြူပြိလူပါကုန်၏ထုံမတပါး ထောတန်စိန်မိသားစုတို့ကဆွန်းဆန်နဲ့စီမြတ်ကိုလဲတရားကြည်ပြူပြစ်လူပါကုန်၏သုမတဝမျက်မှောက်၌ရှိသောလူဒန်းဖွယ်ရာပစ္စည်းများကိုလဲကြည်မှန်းထားတဲ့အတိုင်းတရားကြည်ပြူပြစ်လူပါကုန်၏သုမတဝဒီဝတ္ထုငွေတို့မှာ ဖြစ်ပေါ်လက်တသောယဟန်တော်တို့အားအသတိလိုရာယပစ္စည်းလေးပါးကိုကပ္ပယကရကထံတဏ္ဏ၍တရားကိုပူဇော်သောအဖြစ်တရားကြည်ပြုပြည့်လူပါကုန်၏ဤသို့တပည့်တော်တို့သည်ယနေ့အဖို့၌လူတန်းရသောဒါနကုသိုလ် ဖောက်ကြည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်သာသနာရေးနှင့်ဆက်၍ကုညီကြရသောဝေယဝိသကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်ဤကုသိုလ်ဤကုသိုလ်အလုံးသည်ကိလေသာအာသဝတရားတို့၏ ကိုရာကိုကြောင့်ဖြစ်သောမဉ္ဇဏ်ဖူဉဏ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဤကောင်းမှုကြောင့်ပင်96ဖြာ98ဖြာဘေယောဂါတို့မှအခါခသိမ့်ကင်းဝေးရပါလို့ဤဤကောင်းမှုကြောင့်ပင် ပြောသမျှဟုတ်မှန်လုပ်သမျှမှန်ကန် ကြံစီသမျှအစစအရာရာတနေ့ထက်တနေ့အောင်မြင်ကြည်ပွားတုတ်တရပါလို့ဤအရှင်ဖရာဤကောင်းမှုကုသဝေစုကိုဤဘဝရှိဘဝတော်စခတ်သမျှတော်ယေစုကြည်မာမိဘဘိုးဘွားဆရာသမားဆွေမျိုးညာတိ မိတ်ဆွေသင်္ဃာတို့အားအမြအမြပြေဝေပါကုန်၏ကျွန်ုပ်တို့၏ကိုဆောင်နှံ့အိမ်ဆောင်နှံ့မြို့ဆောင်နှံ့နယ်ဆောင်နှံ့သာသနာတော်ဆောင်နှံ့ဤခန်းကုန်မြိုင်သာသနာရေးသာဆောင်နှံ့လောကကိုဆောက်ရှောက်သောနှံ့တကြံမင်းယမမင်း မြမာမင်းအစရှိသောနတ်အပေါင်းတို့အားအမြအမြတွေ့ဝေပါကုန်၏အထက်ဘဝက်အောက်အဝီစီနှမ်းသည့်စัจ java လာဖီလာထုတ်ခြင်းအကျွင်းမရှိလောက၌ရှိကြကုန်သောလုံးစုံများစွာလူနတ်မြမာတတဝအနန္တ ပုဂ္ဂိုလ်ဟူသည်များတို့အားအမြပိဝေပါကုန်၏အမြပိဝေပါကုန်၏အထူးအားဖြင့်ဤကြောင်းတိုက်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနံပရိသတ်အပေါင်းတို့အားအမြပိဝေပါကုန်၏အမြပိဝေပါကုန်၏အမြပိဝေပါကုန်၏အာလုံသော တတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဖို့ပါကကိုကျွန်ုပ်တို့နှင့်ထတ်တူထမျှရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလုံးကြာကြာအမြတ်အမြတ်အမြတ်အမြတ်လူတော်ကြပါ